အခန်းကြီး29အငယ်1မှ9ထိုကာလ၌သာဝရဘုရားသည်ပြေးတက်သောမွေလဝိတန်ကို၎င်းလိန်သောမွေလဝိတန်ကို၎င်းခိုင်ခန့်ကြီးမားသောဓာတော်နှင့်ဒံပေး၍ပင်လယ်၌ရှိသောနဂါးကိုလည်းတတ်တော်မူလိမ့်မည်ထိုကာလ၌စပြည့်ဥယင်ကိုအကြောင်းပြု၍ဤသို့တည်ခြင်းဆိုကြလော့ငါထာဝရဘုရားသည်ဥယင်ဆောင်ဖြစ်၏မချမ်းမလတ် ရေလောင်းမည်အဘယ်သူမျှမဖြက်စေခြင်းဟံနိညာမပြတ်စောင့်ရှောက်မည်ငါအမျက်ငြိမ့်ပြီးစူးပင်မျိုးကိုမူကားစစ်ပွဲ၌ငါတွေ့ပါစေသောချက်ချင်းတိုက်၍တပြိုင်နက်မီးရှို့မည်သို့မဟုတ်ငါ၏အစွမ်းတတ္တိကိုကိုးစား၍ငါနှင့်မိတ္တဟာယဖွဲ့ကြစေငါနှင့်မိတ္တဟာယဖွဲ့ကြစေသော အငယ်6မှ73နောင်ကာလ၌ယာကုပ်သည် အမြင့်ကျလိမ့်မည်ဤဒေလန်သည်စိမ့်လန်း၍အဖူးအငုံထွက်သည်ဖြင့်လောကီနိုင်ငံကိုအသီးနှင့် ပြည့်စေလိမ့်မည်သူကိုညှင်းဆဲသောသူတို့ကိုညှင်းဆဲတော်မူသည်နိတုသူကိုညှင်းဆဲတော်မူသလောသူကိုတတ်သောသူတို့သည် အသေးတတ်ခြင်းကိုခံရကြသည်နိတုသူသည် အသေးတတ်ခြင်းကိုခံရသလော သူ့ကိုစွန့်ပစ်၍အတော်တန်ဆုံးမတော်မူ၏အရှိလေလာသောအခါပြင်းစွာသောလေဖြင့်တိုက်သွားတော်မူ၏ထိုသို့ယာကုပ်အမျိုးသည်ရစ်ပလင်ကြောက်တို့ကို ထုံးကြောက်ကဲ့သို့ချိုးဖဲ့၍အာရှရပင်နှင့်ရုတ်တုတို့ကိုလှဲသောအခါမိမိအပြစ်ပြေ၍အပြစ်ဖြေရှင်းခြင်းအကျိုးကျေးဇူးရှိသမျှကိုခံရလိမ့်မည်သို့တော်လည်းခိုင်ခံ့သောမြို့သည်စိတ်ညံသောအရာ တောကဲ့သို့စွန့်၍ပစ်ထားသောနေရာ ဖြစ်လိမ့်မည်ထိုအရ၌နွားတငယ်သည်ကျက်စားလျက်အိတ်လျက်နေ၍အညွန့်များကိုကိုက်စားလိမ့်မည်အခက်အလက်တို့သည် တွေ့ချောက်သောအခါချိုးခြင်းသို့ရောက်၍မိမတို့သည် လာ၍မီးရှို့ကြလိမ့်မည်အကြောင်းမူကားပညာမဲ့သော အမျိုးဖြစ်၏ထိုကြောင့်ဖန်ဆင်းပြုပြင်တော်မူသောသူသည် မတနာ ကျေးဇူးမပြုဘဲနေတော်မူလိမ့်မည်။အိုဣဒရေလအမျိုးသားတို့ထိုကာလ၌လည်းသာရဖျားသည်မြစ်ကြီးမှဆက်၍အေဂုတုမြစ်တိုင်အောင်တစ်တီးများကိုသိမ်းယူတော်မူသည်ဖြင့်တင်တို့သည်တယောက်နောက်တယောက်ကောက်သိမ်းခြင်းကျေးဇူးတော်ကိုခံရကြလိမ့်မည်။ထိုကာလ၌လည်းကြီးသောတဘိုးကိုမှုတ်ရလိမ့်မည်။အာရှုရိပြည်၌ပျောက်သောသူ အဲဂုတုပြည်၌စွန့်ပစ်လျက်နေသောသူတို့သည်လာ၍ယေရုရှလင်မြို့တွင်တန်ရှင်းသောတောင်ပေါ်မှသာရဖျားရှိတော်၌ဝုပြု၍ကိုးကွယ်ကြလိမ့်မည်